သာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်တပေါင်းလာွယ်နေ့နဲ့ပြန်ဆိုလို့ရှိရဲ့တနှစ်ကူးသွားပြန်ပြီနော်နဲ့ပြန်ဆိုရင်ဘာလာတော့တနှစ်ရဲ့အဦးဆုံးလာကဘာလာတော့ တနေ့ရဲ့နောက်ဆုံးလကဘာလတော့ဒီနေ့ဟာတနေ့ရဲ့နောက်ဆုံးနေ့မဟုတ်ဘူးလားနောက်နေ့ကြတော့နောက်တစ်နှစ်ကူသွားပြီဟုတ်လား69ခုနှစ်နောင်တကူလာလို့တော့ဆိုရတာပဲသို့တော့လအရေအတွက်နေနေဆိုရင်တော့တကူလာကအစဆုံးလာမဟုတ်လားအဲတော့ တာမန်အားဖြင့်ဆိုလို့ရှိရင်80ခုနှစ်တကူလာလို့မပြောနိုင်ဘူးလား69ကနေပြီးတော့80ကိုကူသွားပြီနှစ်ဟောင်းဖြစ်တဲ့69ခုနှစ်ကြံခဲ့ပြီနှစ်သစ်ဖြစ်တဲ့80ခုနှစ်ရောက်လာပြီအဲ့ဒီနှစ်ဟောင်းကုန်ပြောက်လို့နှစ်သစ်ရောက်တဲ့အထိန်အမှတ်နဲ့ ကျောင်းထဲကဗရောက်ပင်တွေကနှစ်သစ်ကိုကြိုးတယ်မဟုတ်လားဘယ်လိုကြိုးတော့ဟဲဝင်းထိန်နေအောင်ကြိုးတာပဲဟုတ်ကဲ့လားကောင်းကင်မှာလည်းဝင်းထိန်လို့မြေပြင်မှာလည်းဝင်းထိန်လို့ဟုတ်လားအဲဒါလို့ဗရောက်ကဗရောက်အပွင့်အစင်းကလှသလိုအနံ့ကတော့မမွေးဘူးလားမမွေးပါဘူး အဲ့ဒီအတိုင်းပဲချမ်းမြေ့ဣဒာမှာနေကြအထောက်ကြတဲ့ပုံကိုယ်တွေကလည်းအစင်းလဲလှအနံ့လဲမှုဖို့မလိုဘူးလားအစင်းသာလှပြီးအနံ့မမွေးရင်အစင်ပြေပါမလားဟုတ်ကဲ့လားဒါဖြင့်အနံ့မွေးအောင်ဘယ်လိုလုပ်မလဲသီလမြဲရမယ်ပေါ့မဟုတ်လား ကိုချင်းသီလမြဲရမယ်ဥပုသ်သီလမြဲရမယ်ကိုချင်းသီလဆိုတာဘာလဲ၅ပါးသီလဟုတ်လားလောက်ကြည့်တတ္တဝါရဲ့အသက်မသားရသူတို့ဘာပစ္စည်းမခိုးရမတိုက်ရမနှိုက်ရမယူရဟုတ်တယ်မဟုတ်လားခိုးရင်ဖြစ်စေတိုက်ရင်ဖြစ်စေနှိုက်ရင်ဖြစ်စေမသိအောင်ယူရင်ဖြစ်စေ မတရားယူရင်ဖြစ်စေအာရအဲ့ဒါဟာအဒိဏဒါနမဟုတ်လားအဲ့တော့ကိုခြင်းတရားပြည့်စုံတာလားပျက်စီးတာလားကိုခြင်းတရားပျက်စီးပြီဆိုလို့ရှိရင်အဲ့ဒီလူဘာအကျိုးရမလဲဟမ်မကြခင်ကပဲရွတ်ကြတယ်လေပါတယ်တော့ ဆိုပါလေဗါရဲတော့အဲ့ဒီထဲမှာအခုပြောနေတဲ့သူတို့ဘာပစ္စည်းခိုးတယ်မတရားယူတယ်နှိုက်တယ် ပြီးတော့မပေးပဲမနေနိုင်အောင် အကြက်ကင်ပြီးတော့ယူတယ်ဒါမှမဟုတ်အရှိန်ဝါသုံးပြီးယူတယ်ဆိုရင်အဲ့ဒါသခိုးပဲမဟုတ်လားအဲ့ဒါကြတော့ဘာအကျိုးတွေရမလဲ ဆိုကြိုးတွေပေါ့ဘူးနော်တခိုးရတဲ့ဆိုကြိုးတွေပေါ့နော်လွယ်လွယ်ဆိုရင်ဟုတ်လားဓမြရတဲ့ဆိုကြိုးတွေကပိုင်းနဲ့ရတဲ့ဆိုကြိုးတွေအဲ့ဒီဆိုကြိုးတွေကသီလရှိတဲ့လူသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းကိုခိုးမယ်ဆိုလို့ရှိရင်တော့ပိုမဆိုးဘူးလားအဲကောင်းကောင်းကောင်းကောင်းစရာမရှိအောင်ဆင်းရဲမယ်တဲ့ ဒီတော့အဲ့ဒါယနမွေးတာလားယနမမွေးတာလားဒါဖြင့်မမွေးအောင်မဲလားနန်းနေအောင်မပြောနိုင်ဘူးလားပါဇောနန္နာတော့လောကမှာအဆိုးဆုံးအနတ်နဲ့ပိုဆိုးတဲ့အနတ်နန္နာပေါ့မဟုတ်ဘူးလားအနတ်ဆိုးတယ်တဲ့အနတ်ဆိုးတဲ့လူနာ ကနေရင်ဘယ်နဲ့နေမလို့အခုလည်းအနံ့ကူမှာပေါ့ဟုတ်လားဒီတော့အဲ့ဒါလို့အနံ့မဆိုးရအောင်အနံ့မှုရအောင်သီလပြည့်စုံအောင်လုံခြုံအောင်ကျင့်သုံးဆောက်တည်စောင့်ထိန်ဟုတ်တယ်မဟုတ်လားသီလယနာပြည်လုံးပြပြည်လုံးနှသင်ပြန့်လှိုင်လို့ကြိုင်ပြီလေဟုတ်ကဲ့လားအဲ့ဒါလိုပဲ ကိုကျင့်သီလတွေကောင်းလို့ရှိတဲ့အခါကျတော့တရားအထုတ်တဲ့အခါအဲ့ဒီပုဂ္ဂိုလ်ကတမာရီတွေပိုးပြီးအာမကောင်းလားကိုကျင့်သီလပျက်စီးရင်ဖြင့်တမာရီအာကောင်းမှာမလားအဲ့တော့သီလယနာမှာမွေးပြီးကြိုင်ပြီးလှိုင်းပြီးဆိုရင်တော့တမာရီယနာကလည်းမွေးပြီးကြိုင်ပြီးလှိုင်းပြီးပေါ့ဟုတ်ကဲ့လား စိတ်တည်ငြိမ်မှုသမာရိယနာရပြီဆိုလို့ရှိရင်တော့တည်ငြိမ်တဲ့စိတ်ထဲမှာရှိတဲ့အသိဉာဏ်ကထက်မလာဘူးလားထက်လာပြီဆိုတဲ့အခါကျတော့ရုပ်ကိုရှုလဲရုပ်ရဲ့သဘာဝအမှန်အနိစ္စဒုက္ခအနတ္တသိနာမ်ကိုရှုလဲနာမ်ရဲ့သဘာဝအမှန်အနိစ္စဒုက္ခအနတ္တသိရှင်းရှင်းလင်းလင်းမသိပေဘူးလားသိတော့ပညာယနံလဲမှုေးမလားဘူးလား အဲ့တော့အခြေခံကိုချင်းသီလယနာမွေးဖို့လိုတယ်ကြိုင်ဖို့လိုတယ်လှိုင်ဖို့လိုတယ်ဟုတ်ကဲ့လားအဲ့ဒါအခြေခံကိုချင်းသီလယနာမွေးကြိုင်လှိုင်ပြီဆိုရင်တော့သူ့ကြောင့်ဖြစ်ပေါ်တဲ့သမာဓိယနာကလည်းပဲမွေးကြိုင်လှိုင်မယ်သူ့ကြောင့်ဖြစ်တဲ့ပညာခေါ်တဲ့အနိစ္စဒုက္ခအနတ္တသိတဲ့အသိပညာကလည်းလှိုင်းလာမယ်ဒီလိုမဟုတ်လား အဲ့လိုဆိုတော့သီလယနာပြည်လုံးနှံသင်ပြန်ကြိုင်လို့လိုင်းပြီလေသမာဓိယနာပြည်လုံးနှံသင်ပြန်ကြိုင်လို့လိုင်းပြီလေပညာယနာပြည်လုံးနှံသင်ပြန်ကြိုင်လို့လိုင်းပြီလေဟုတ်ကဲ့လားအခုတော့ချမ်းမြေဣဒဓမ္မယုံနဲ့တင်လှိုင်သေးတာနဲ့တူတယ်ဟုတ်လား ဓမ္မယောအပြစ်မဲ့ကြကိုလှမ်းရလားအဲဓမ္မယောအပြစ်မဲ့မှလည်းသီလမကြိုးမပေါက်မညိုးမပြောက်ဘူးဆိုရင်သီလရဏလှိုင်းမယ်ပေါ့ဒါခါဓမ္မရောအပြင်မဲ့မှာလဲရှုမှတ်မှုမလို့ပဲနဲ့ဘယ်လှမ်းနေညာလှမ်းနေကိုယ်တယ်ဆန့်နေကစပြီးရှုမှတ်နေရင်တမာရိယဏငါကိုမလှိုင်းဘူးလားတမာရိမှာလှိုင်းပြီဆိုတော့ပညာကကောမလှိုင်းဘူးလားအဲ့ဒါဓမ္မယုံပြင်မဲ့မှာဟုတ်ကဲ့လား အဲ့ဒီအတိုင်းပဲဒီသီလသမာဓိပညာယနတ်နေကိုအိမ်ပြန်တဲ့အခါလဲထိမ့်သွားနိုင်တယ်ဆိုရင်လမ်းမှာလဲမှုေးလို့ကြိုင်လို့အိမ်မှာလဲမှုေးလို့ကြိုင်လို့ပေါ့မဟုတ်ဘူးလားအဲ့ဒါလို့မှုေးရကြိုင်ရအောင်နှစ်သစ်ကိုဗရောက်ကဂျိုလိုက်တာမဟုတ်ဘူးလားနှစ်သစ်မှာ ကျွန်ုပ်တို့ပရောက်ပန်းတွေဟာအဲ့ဒါမှုေးကြိုင်လှိုင်းနေသလိုသင်တို့ယောဂီများလည်းသီလသမารိပညာယနာနေနဲ့လှပပြီးမှုေးကြိုင်လှိုင်းနေပါစေအဲ့လိုအတိတ်ပြောတာမဟုတ်လားသူကအစိုးရကနေကြိုးထားတာမနေ့ကကြိုးထားတာနော်ဒီနေ့လည်းကြိုးတော့မယ်နေ့ပြန်လည်းကြိုးမှာပဲဟုတ်ကဲ့လားဒီတော့ယဟန်တော်များရှင်သာမဏေများအသည့်အသည့်ဖြစ်လာလဲ စပြီးတော့ကျင့်ရတာကသီလအကျင့်တမာရီအကျင့်ပညာအကျင့်ပဲမဟုတ်လားသီလစင်ကြယ်အောင်ကျင့်တဲ့ရှင်သာမဏေများယဟန်များဆိုလဲသီလယနာနဲ့မှုိကြိုင်မနေဘူးလားတမာရိယအောင်အထုတ်တဲ့ရှင်သာမဏေများယဟန်များလည်းတမာရိယနာနဲ့မှုိကြိုင်မနေဘူးလားပညာယနာရတဲ့သီလရှင်မြတ်သာမဏေများကလည်းပညာယနာနဲ့မှုိကြိုင်လှိုင်းမနေဘူးလား ဟုတ်ကဲ့လားဒါကြောင့်နှစ်သစ်ကုံပြောင်းနှစ်နှစ်ဟောင်းကုံပြောင်းနှစ်သေးရောက်ထွန်းတောင်းမင်္ဂလာရှိပါစေဟုတ်ကဲ့လားဆိုနှစ်ဟောင်းကုံပြောင်းနှစ်သစ်နဲ့တိုင်းတိုင်းပေးအောင်မရတဲ့လူရှိသေးတယ်နော်နှစ်ဟောင်းကုံပြောင်းနှစ်သေးရောက်နှစ် ထွန်းတောင်းမင်္ဂလာရှိပါစေ။ထွန်းတောင်း နှစ်သစ်မင်္ဂလာဒီချိန်ခါစိတ်မှာညစ်မဲကင်းပါစေနှစ်သစ်မင်္ဂလာဒီချိန်ခါစိတ်မှာညစ်မဲကင်းပါစေစိတ် တစ်နှစ်ပတ်လုံးစိတ်ဖြူဖုံးရွှင်ပြုံးကြည်သာရှိပါစေတစ်နှစ်ပတ်လုံးစိတ်ဖြူဖုံးရွှင်ပြုံးကြည်သာရှိပါစေ နှစ်သိချိန်ခါနှစ်သိချိန်ခါပွားမေတ္တာပွားမေတ္တာချမ်းသာကိုယ်စိတ်မြဲပါစေချမ်းသာကိုယ်စိတ်မြဲပါစေနှစ်သိမင်္ဂလာနှစ်သိမင်္ဂလာပွားမေတ္တာပွားမေတ္တာနှစ်သိချိန်ခါနှစ်သိချိန်ခါပွားမေတ္တာပွားမေတ္တာချမ်းသာကိုယ်စိတ်မြဲပါစေချမ်း ကျမ်းမာပညာစည်းပွားဒီရေလာတို့ပွားကြပါစေကုသိုလ်ကျမ်းမာပညာစည်းပွားဒီရေလာတို့ပွားကြပါစေတို့ပွား ပြန်ဆိုကြည့်ပါရမလားပဲ နောက်တစ်ခါ နှစ်သေးရောက်နှစ်သေးရောက်ပဒေါ့ရွှေဝါပွင့်ပြီလေပဒေါ့ရွှေဝါပွင့်ပြီလေနှစ်ဟောင်းကုန်ပြောက်နှစ်ဟောင်းကုန်ပြောက်နှစ်သေးရောက်နှစ်သေးရောက်ပဒေါ့ရွှေဝါပွင့်ပြီလေပဒေါ့ ကြောင်းလုံးနှံ့သင်ယနာမွေးယနာသင်ပြန့်ကြိုင်လို့လှိုင်ပြီးလေတကြောင်လုံးနှံ့မွေးယနာသင်ပြန့်ကြိုင်လို့လှိုင်ပြီးလေ ထောင်လဲပွင့်ဉာဏ်လဲပွင့်အဆင့်တိုးအောင်ကြိုးစားလေဝိပဿနာဉာဏ်နဲ့အဆင့်ဆင့်တိုးတက်ပြီးပွင့်သွားအောင်ကြိုးစားပါဟုတ်ကဲ့လားပထောင်လဲပွင့်ဉာဏ်လဲပွင့်အဆင့်တိုးအောင်ကြိုးစားလေ ီလယနာသီလယနာပြည်လုံးနှံပြည်လုံးနှံသင်ပြန်ကြိုင်လို့လှိုင်ပါစေသင်ပြန်ကြိုင်လို့လှိုင်ပါစေသီလယနာသီလယနာပြည်လုံးနှံပြည်လုံးနှံသင်ပြန်ကြိုင်လို့လှိုင်ပါစေသင် မာဓိယနံကြည်လုံးနှံသင်ပြန်ကြိုင်လို့လှိုင်ပါစေ ညာယနာပညာယနာဤလုံးနှဤလုံးနှသင်ပြန်ကြိုင်လို့လှိုင်ပါစေသင် တလောကလုံးတရားဖုံရွှင်ပြုံးကြည်သာရှိပါစေနေပေါင်းကြားတဲ့တခုကြားနေတဲ့တနိုင်ငံလုံးတရားဖုံရွှင်ပြုံးကြည်သာရှိပါစေ တနိုင်ငံလုံးတရားဖုံးရွှင်ပြုံးကြည်သာရှိပါစေ လောကလုံးတရားဖုံးရှင်ပြုံးကြည်သာရှိပါစေရှင်ပြုံးကြည်သာ ပြန်ဆိုကြည့်အောင်အဲအဲနှစ်အောင်ကုန်ပြောင်းနှစ်တယောက်ပရောက်ရွှေဝါပွင့်ပြီလေဟုတ်ကဲ့လားပြန်ဆို นะครับ တနိုင်ငံလုံးအတွက်မေတ္တာပွားတာမဟုတ်လားချမ်းမြေရိတ်တာတဲ့တင်ပွားလမ်းတော့သွားမပွားနဲ့နော်လမ်းသွားလို့တန်းလမ်းသွားပွားရင်ညနှစ်နာရီလောက်လာတကားခောက်နေလေဟုတ်ကလားကဲရှေ့ဆက်ရမယ်စပယ်ကြယုံကမုန်းနှင်းစီ ပန်းထွေလီတို့လေပြီလေညင်သူဆောင်ခြင်း၍ပြန်သင်မွေကြိုင်လေအောက်လိုင်းလေမလိုင်းလေညာမမွေသာဘူးဆယ်ပြသူစရီ စုံညီပြည့်မူထိုသိသူဤမွေကျူသင်ပြဘုံယနံကပြန့်နှံအောက်ထက်လေးဆန်တဲ့၍ဘဝတိုင်ထီပြန့်လိုက်ပြီသည် သူဣတိလဖြူသောကြောင့်သူဣတိလဖြူသောကြောင့်သို့ တော်ဘုရားရှိခိုးစာအုပ်စာမျက်နှာဘယ်လောက်တော့46ဟုတ်လားနောက်တစ်ခေါက်စပယ် အစကကြံဆိုရအောင်နှစ်ဟောင်းဂုံပြောင်းနှစ်သေးရ နောက်တကြောပြန်လိုက်ပါဦး ရာပွဲပြီးသွားပြီနော်ဒီလောက်ဟောရင်တော်ပြီလားဟမ်တော်ပါပြီဘောဟုတ်လားအေးမှန်လားပါအေးတို့က6နာရီမှာလှိုင်ကကြံစစ်သားအိမ်ဟာတရားသွားဟောရအောင်မယ် ဒါကြောင့်အဲ့ဒီအခါဟောဖို့အားချန်ထားရအောင်မယ်ဟုတ်ကဲ့လားအဲ့တော့ဒီလောက်ဆိုတော်ပြီပေါ့ကိုင်းဆိုတိပဲဆိုင်ပွားတိပဲဆိုင်ပွားသဘောတရားသဘောတရားအများနာလေသင်လှသည် လက်တွေ့ကြတော့ဘယ်အစဆိုပွားတိပဲဆိုင်လက်တွေ့၌ဉာဏ်ဆိုင်သိမြင်ပင်လာသည်ပွားတိပဲဆိုင်လက်တွေ့၌ဉာဏ်ဆိုင်သိမြင်ပင်လာသည် သီးပဲ ုန်းကြီးတို့ပြိဿဟာသိရမယ်တရားကို ပိုင်ပိုင်ခြားခြားသိပြီးပယ်ရမယ်တရားကိုပယ်နိုင်လို့ဉာဏ်ဖြင့်သိမြင်ဆက်ရရမယ်ချမ်းသာစေချမ်းသာမှဝဆင်းရဲကကင်းရနိဗ္ဗာန်ကိုဉာဏ်ဖြင့်သိမြင်ဆက်ရောက်ဖို့ရအတွက်ပွားရမယ်မေဃသစ္စာမေခင်၈ပါးတတိပဋ္ဌာန်တရားကိုကြိုးကြိုးစားစားပွားများအထောက်ကြခြင်းအပြင်ယုံနာတို့ရဲ့